နမောတတာဝဒောရတောသမ္မာသမ္ဗုဒ္ဓတာနမောတတာဝဒောရတောသမ္မာသမ္ဗုဒ္ဓတာနမောတတာဝဒောရတောသမ္မာသမ္ဗုဒ္ဓတာဘုန်းတော်လုံးနာကြီးမြတ်လာတော်မြတ်စွာဘုရားတို့ခုချိန်မှာစ၍သဒ္ဓါသင်္မိတိပိတကံအဘိဓမ္မာပိတကေပဋ္ဌာနာပါဠိပင်စမောဘာဂောပါဠိတော်ကြီးကိုအခုချိန်မှာစပြီးစတင်ရုပ်ဖတ်ပူဇော်ပါမြေခြင်းများရုပ်ဖတ်ပူဇင်္ဂလာတွင်ဒီပြခန္ဓာကိုယ်ဟာ အမြတ်ဆုံးယရဏအများပြကြသောဖရာယရဏတရားယရဏသံဃာယရဏယရဏမြတ်သုံးပါးတို့အားသမ္မာယိမြတ်ဒုရဏတော်ကုဏံစေနာသည်နိဗ္ဗာန်မဲ့ဘုံဤတောက်ပံဖြစ်ပါလို၏ရှင်ဖေဟာမောဒတာဝါဒောရတော်သမန္တမုဒ္ဒတာနောရတာဝါဒောရတော်သမန္တမုဒ္ဒတာနောရတာဒောရတော်သမန္တမုဒ္ဒတာအဘိဓမ္မပိဒကဓမ္မနုလောမ တိကာတိကာပဋ္ဌာနာပါဠိမောဒတာဝဒေါရဒေါသမန္တမုဒ္ဒတာမောဒတာဝဒေါရဒေါသမန္တမုဒ္ဒတာနမောဒတာဝဒေါရဒေါသမန္တမုဒ္ဒတာကုသလတိကဝေရဏတိကဒုက္ခယဝေရဏယသံပြုတ်တာပရပရိစ္ဆာနိဝါရပစ္စယသုက္ခဟေတု ကုသလံဒုက္ခာယဝရဏာယသံမြုတ်တံဓမ္မံဒိဋ္ဌာတုကုသလောဒုက္ခာယဝရဏာယသံမြုတ်တော်ဓမ္မောဥပိသတိဟေတုပိစယအကုသလံဒုက္ခာယဝရဏာယသံမြုတ်တံဓမ္မံဒိဋ္ဌာကုသလောဒုက္ခာယဝရဏာယသံမြုတ်တော်ဓမ္မောဥပိသတိဟေတုပိစယအဗျာကတံဒုက္ခာယဝရဏာယသံမြုတ်တံဓမ္မံဒိဋ္ဌာဗျာတော်ဒုက္ခာယဝရဏာယ ံမြုတောဓမ္မောပိစတိဣတုပိစယတံခိတံဟိတုယာတိနိအာရမဏေတိနိပေယလာအဝိကရေတိနိတံခိတံပေယလာအဟဇာတဝါရံပိပေယလာတံမြုတဝါရံပိရိဇဝါရတတိတံကုသလောဒုက္ခာယဝရဏာယတံမြုတောဓမ္မောကုသလတဒုက္ခာယဝရဏာယသံမြုဒ္ဒသာရမတာဟိတုပစ္စေနာပစ္စယောအကုသလောဒုက္ခယဝရဏာယသံမြုဒ္ဒောဓမ္မော အာကုသလသာဒုက္ခယဝရဏယသံမြုဒ္ဒသာဓမ္မသာဟိတုပစ္စေနာပစ္စယောအဗျာတောဒုက္ခယဝရဏယသံမြုဒ္ဒောဓမ္မောအဗျာဒတာဒုက္ခယဝရဏယသံမြုဒ္ဒသာဓမ္မသာဟိတုပစ္စေနာပစ္စယောကုသလဒုက္ခယဝရဏယသံမြုဒ္ဒောဓမ္မောကုသလသာဒုက္ခယဝရဏယသံမြုဒ္ဒသာဓမ္မသာအာရမဏပစ္စေနာပစ္စယောတံခိတံဟိတုယာဒီနိအာရမေနဝတံခိတံ ယထာကုသလတိကေပညာဝရံဧဝံဝိထာရိတပံဒုက္ခာယဝရဏာယတံပြုဒ္ဓဗရာပရိစ္ဆာရိဝါဒပစ္စယဒုက္ခဟေတုအာရမဏအကုသလံဒုက္ခာယဝရဏာယတံပြုဒ္ဓံဓမ္မံပရိစ္ဆာအကုသလောဒုက္ခာယဝရဏာယတံပြုဒ္ဓောဓမ္မောဥပစ္စတိတုပစ္စယ အကုသလံဒုက္ခာယဝရဏာယသံယုတ်တံဓမ္မံဒိသာအကုသလောဒုက္ခာယဝရဏာယသံယုတ်တောဓမ္မောပိစတိအာရမဏပိစယအဗျာကတံဒုက္ခာယဝရဏာယသံယုတ်တံဓမ္မံဒိသာဗျာတောဒုက္ခာယဝရဏာယသံယုတ်တောဓမ္မောပိစတိအာရမဏပိစယသံခိတံဟိတုယဧကံအာရမဏေတွေပိယလာအဝိတေတွေသံခိတံ သာဇာတဝါရံပိဘေယလာတံမြုဒ္ဒဝါရံပိပရိစ္ဆာဝါရတတိတံအာဟုသလောဒုက္ခာယဝရဏာယသာမြုတ်သောဓမ္မောအာဟုသလသာဒုက္ခာယဝရဏာယသာမြုတ်သောဓမ္မတာဟိတုပိစေနာပိစယောအာဟုသလောဒုက္ခာယဝရဏာယသာမြုတ်သောဓမ္မောအာဟုသလသာဒုက္ခာယဝရဏာယသာမြုတ်သောဓမ္မတာအာရမဏပိစေနာပိစယောအဗျာတော်ဒုက္ခာယဝရဏာယသာမြုတ်သောဓမ္မော အာကုသလတာဒုက္ခယဝရဏယသံမြုတ်တာဓရမတာအာရမဏပစ္စေနပင်စယောတံခိတံဟေတုယဧကံအာရမဏေဒဝေတံခိတံယထာကုသလတိကေပညာဝါရံဧဝံဝိထာရိတပံအာရုကမဒုက္ခဝရဏယသံမြုဒ္ဓဗရာပရိစ္ဆာရိဝါဒပစ္စယဒုက္ခဟေတုကုသလအာရုကမဒုက္ခယဝရဏယသံမြုဒ္ဓံဓမ္မံဒိဋ္ဌ ကုသလောအတုကမတုကာယဝရဏယသံယုတ်တော်ဓမ္မောဥပိသတိအတုပိစေယအာကုသလံအာရုကမတုခာယဝရဏယသံယုတ်တနာမံဒိသာအာဟုသလောအာရုကမတုခာယဝရဏယသံယုတ်တော်ဓမ္မောဝိဇတိအတုပိစယအဗျာဒံအာရုကမတုခာယဝရဏယသံယုတ်တနာမံဒိသာဗျာတော်အာရုကမတုခာယဝရဏယသံယုတ်တော်ဓမ္မောဥပိစတိဟေတုပိစယ ဟေတုယာဒီနိအာရမနေဒီနိဘေယလာအဝိရေဒီနိတံခိတံသာဇာတဝါရံပိဘေယလာသံယုတ်တဝါရံပိရိဇာဝါရတတိတံကုသလောအာရုခကုသလောအာရုခမတုခာယဝေဒနာယသံယုတ်တောဓမ္မောကုသလတအာရုခမတုခာယဝေဒနာယသံယုတ်တသာရမတာဟိတုပိစေနာပိစောအာကုသလောအာရုခမတုခာယဝေဒနာယသံယုတ်တောဓမ္မော အာကုသလတာအာဒုကမာတုကာယဝရဏယအာမြုဒ္ဒတာဓမ္မတာဟိတုပိစိနာပိစယောအဗျာကတောအာဒုကမာတုကာယဝရဏယသံမြုဒ္ဒောဓမ္မောဗျာကတတာအာဒုကမာတုကာယဝရဏယသံမြုဒ္ဒတာဓမ္မတာဟိတုပိစိနာပိစယောတံခိတံဟေတုယာဒီနိအာရမဏေနဝအတိပိယတတ္တအနန္တရေတတ္တပိယလာ ဥပါနေတိနဝအဝိကရေတိနိတံခိတံယထာကုသလတိကေပညာဝါရံဧဝံဝိဓာရိတပံကုသလတိကဝိပါကတိကပရိစ္ဆာတိဝါဒပစ္စယဇတုကအဗျာဒံဝိပါကံဓမ္မံပရိစ္ဆာဗျာတောဝိပါကောဓမ္မောဥပ္ပဇ္ဇတိဧတုပစ္စယတံခိတံ

အာဇာဒဝါရမိပေယလာတံမြုတ်တဝါရမိရိဇဝါရသတိတံကုသလောဝိပါကဓမ္မဓမ္မောကုသလတာဝိပါကဓမ္မဓမ္မတာဟေတုပစ္စေနာ ပစ္စယောအကုသလောဝိပါကဓမ္မဓမ္မောအကုသလတာဝိပါကဓမ္မဓမ္မတာဟေတုပစ္စေနာပစ္စယောကုသလဝိပါကဓမ္မဓမ္မောကုသလတာဝိပါကဓမ္မဓမ္မတာအာရမဏပစ္စေနာပစ္စယော ကုသလဝိဘာကဓမ္မဓမ္မောအကုသလတာဝိဘာကဓမ္မဓမ္မတာရမဏပိစေနာပင်စယောအကုသလဝိဘာကဓမ္မဓမ္မောအကုသလတာဝိဘာကဓမ္မဓမ္မတာအာရမဏပိစေနာပိစေယောအကုသလဝိဘာကဓမ္မဓမ္မောကုသလတာဝိဘာကဓမ္မဓမ္မတာအာရမဏပိစေနာပိစေယောတံခိတံ ဟေတုယာတွေအာရမဏေဇတာရိတိပတိယာဒီနိနန္ဒရေတွေပေယလာသဟဇာတေတွေဥပနိတိဇတာရိပေယလာ အဝိကတိတွေတံခိတံယထာကုသလတိကေပညာဝါရံဧဝံဝိဒါရိတပံအဗျာကတံနေဝဝိဘာကနာဝိဘာကဓမ္မဓမ္မံပိစ္ဆာဗျာတော နေဝဝိဘာကနာဝိဘာကဓမ္မဓမ္မောဥပိသတိဟေတုပိစယသံခိတံ

ဓမ္မောဝိဇတိဟေတုပစ္စယသံခိတံဟေတုယာဧကံဘေယလာဝိတေကံသံခိတံအာဇာတဝါရိပိဘေယလာဘေညာဝါရိပိသဗ္ဗဒဧကံကုသလ ानु ပါရိ ानु ပါရဏိယံဓမ္မံတိစ္ဆာကုသလော ानु ပါရိ ानु ပါရဏိယောဓမ္မောပိစတိဟေတုပစ္စယတိနိအကုသလံအနုပါရိ ानु ပါရဏိယံဓမ္မံတိစ္ဆာကုသလော ानु ပါရိ ानु ပါရဏိယော ဓမ္မောဝိဇတိယတုပစ္စယတိနိအဗျာတံနုပါရိနုပါရဏိယံဓမ္မံတစ္ဆာဗျာတောနုပါရိနုပါရဏိယောဓမ္မောဝိဇတိဟေတုပစ္စယကုသလနုပါရိနုပါရဏိယံသာအဗျာတံနုပါရိနုပါရဏိယံသာဓမ္မံဒိသအဗျာတောနုပါရိနုပါရဏိယောဓမ္မောအဝိဇတိဟေတုပစ္စယအကုသလနုပါရိနုပါရဏိယံသာအဗျာတံ နုပါရိနုပါရဏိအဇာဓမ္မံပရိစ္ဆဗျာတောနုပါဒိနုပါရဏိယောဓမ္မောဝိဇတိဟေတုပစ္စယတံခိတံဟေတုယာနောအဝိကတိနောတံခိတံသာဇာတဝါရံပိပိယနာတံပြုဒ္ဓဝါရံပိပရိစ္ဆဝါရတတိတံကုသလောနုပါရိနုပါရဏိယောဓမ္မောကုသလသာနုပါဒိနုပါရဏိယတာဓမ္မတာဟေတုပစ္စေနာပစ္စယောဒီနိ အာကုသလနုပါရိနုပါရဏိယောဓမ္မောအာကုသလတာနုပါရိနုပါရဏိယသာရမတာဟိတုပစ္စေနာပစ္စယောတိနိအဗျာတော်နုပါရိနုပါရဏိယောဓမ္မောဗျာကတတနုပါရိနုပါရဏိယသာဓမ္မတာဟေတုပစ္စေနာပစ္စယောကုသလနုပါရိနုပါရဏိယောဓမ္မောကုသလတာနုပါရိနုပါရဏိယသာဓမ္မတာအာရမဏပစ္စေနာပစ္စယောတိနိ အကုသလ అను ပါရိ అను ပါဏိယောဓမ္မောအကုသလသာ అను ပါရိ అను ပါရဏိယသာဓမ္မသာရမဏပိစေနပိစယောတိနိအမြာတော်နုပါရိနုပါရဏိယောဓမ္မောဗျာကရတာနုပါရိနုပါရဏိယတာဓမ္မတာအာရမဏပိစိဏပိစယောဒီနိတံခိတံဟိတုယာသတာရံနေနဝအဝိကတိကာဒတတံခိတံယထာကုသလတိကေပညာဝရံဧဝံဝိဓာရိတပံ ကုသလနုပါဒိဏနုပါရဏိယံဓမ္မံဒိသကုသလောနုပါဒိနုပါရဏိယောဓမ္မောဥပဇတိဧတုပစ္စယအဗျာကတံနုပါဒိဏနုပါရဏိယံဓမ္မံဒိသဗျာတော်နုပါဒိဏနုပါရဏိယောဓမ္မောဝိဇတိဟေတုပစ္စယသံခိတံဟေတုယာတုအဝိကတိတုသံခိတံသာဇာတဝါရံပိပိယလပညာဝါရံပိသဘာဒဝိဒါရောကုသလတိက တံကိလေသာတိကပရိစ္ဆဝါဒပစ္စယသတုကအကုသလံတံကိလေသာတံကိလေတိကံဓမ္မံဒိသာအကုသလောတံကိလေသာတံကိလေတိကောဓမ္မောဝိဇ္ဇတိဣတုပစ္စယတံခိတံဣတုယာဧကံဗေယလာဝိတေကံတံခိတံသာဇာတဝါရိပိဗေယလာပညာဝါရိပိသဘာဒဧကံကုသလံတံကိလေသာတံကိလေတိကံဓမ္မံဒိသာကုသလောအတံကိလေသာ ံဂိလေတိကောဓမ္မောဥပ္ပဇတိဟေတုပိစေအာတိနိအဗျာကတံငါတံဂိလိဋ္ဌအတံဂိလေတိကန္နမံဒိသဗျာတောအတံဂိလိဋ္ဌတံဂိလေတိကောဓမ္မောဝေဇတိဣတုပစ္စယကုသလံအတံဂိလေဒအတံဂိလေတိကံသာဗျာတံအတံဂိလေဒတံဂိလေတိကံသာဓမ္မပတိသာဗျာတောအတံဂိလေဒတံဂိလေတိကောဓမ္မောဝေဇတိဣတုပစ္စယ ဟိတုယပင်ဇာအဝိကတိပင်ဇာတံခိတံသာဇာတဝါရိပိပိယလာပညာဝါရိပိသဗ္ဗတာဝိထာရောကုသလံအတံကိလေသာအတံကိလေတိကံဓမ္မံတစ္ဆာကုသလောအတံကိလေသာအတံကိလေတိကောဓမ္မောဝိဇ္ဇတိအတုဝိဇယအဗျာတံအတံကိလေသာအတံကိလေတိကံဓမ္မံတစ္ဆာဗျာတောအတံကိလေသာအတံကိလေတိကောဓမ္မောဝိဇ္ဇတိဟေတုဝိဇယတံခိတံဟေတုယာတုဝိ အဝိကတိတွင်သံခိတံသာသာတဝါရိပိပိယလာအညာဝါရိပိသဗ္ဗတဝိဓာရိတပံကုသလတိကဝိတကတိကပရိဇာတိဝါဒပစ္စယသုက္ခဟေတုကုသလံသဝိတကသဝိဇာရဏမံပရိဇာကုသလောသဝိတကသဝိဇာရောဓမ္မောဥပိသတိဟေတုပစ္စယအာကုသလံသဝိတကသဝိဇာရံဓမ္မံပရိဇာကုသလောသဝိတက ဝိဇာရောဓမ္မောဥပ္ပဇတိဣတုပစ္စယအဗျာဒံသဝိတကလဝိဇာရံဓမ္မံပတိဇာဗျာဒောသဝိတကအသဝိဇာရောဓမ္မောဥပ္ပဇတိဟိတုပစ္စယသံခိတံဟိတုယာတိနိအာရမေတိနိအဝိတေတိနိသံခိတံသာဇာတဝါရံပိဗေယလာသံမြုဒဝါရံပိပတိဇာဝါရတတိတံ ကုသလသာဝိတကသဝိဇာရောဓမ္မောကုသလသာသဝိတကသဝိဇာရတနာမတ္တာဟိတုပစ္စေနာပစ္စယောအာဟုသလောသာဝိတကသာဝိဇာရောဓမ္မောအာဟုသလသာသာဝိတကသာဝိဇာရသာနာမတ္တာဟိတုပစ္စေနာပစ္စယောအဗျာတောသာဝိတကသာဝိဇာရောဓမ္မောဗျာတတသာဝိတကသာဝိဇာရသာနာမတ္တာဟိတုပစ္စေနာပစ္စယောသံခိတံဟိတုယာတိနိ အာရမဏိနဝအာဝိကတိတိနိသံခိတံယထာကုသလတိကိပညာဝါရံဧဝံဝိထာရိတပံကုသလံအဝိတကဝိဇာရမတ္တနာမံဒိသာကုသလောအဝိတကဝိဇာရမတ္တောဓမ္မောဝိဇတိအတုပိစယအဗျာကံအဝိတကဝိဇာရမတ္တံဓမ္မံဒိသာဗျာတောအဝိတကဝိဇာရမတ္တောဓမ္မောဥပိစတိဟေတုပိစယသံခိတံဟိတုယာတွင်အဝိတင်တွင်သံခိတံသာသာတဝါရိပိပယလာ သံယုဒ္ဓဝါရိပိပညာဝါရိပိသဗ္ဗနာဝိဒါရော အကုသလံအဝိအဝိတက အဝိဇာရံဓမ္မံဒိသကုသလောအဝိတက အဝိဇာရောဓမ္မောဝိဇတိဣတုပစ္စယတိနိဗျာတံအဝိတကဝိဇာရံဓမ္မံဒိသဗျာတောအဝိတကအဝိဇာရောဓမ္မောဩဝိဇတိဣတုပစ္စယကုသလံအဝိတကဝိဇာရင်သာဗျာတံအဝိတကအဝိဇာရင်သာဓမ္မံဒိသ အပြာတောအဝိတကဝိဇာရောဓမ္မောဝိဇတိဟိတုပိစယတံခိတံဟေတုယပင်ဇာအာရမေတုအဝိကတိတုပင်ဇာတံခိတံသာဇာတဝါရံပိပေယလာအညာဝါရံမိဝိဓာရိတပံကုသလတိကာပိဒိဋ္ဌိကာပရိဇာတိဝါရပိစယစတုကဟိတု ကုသလံပိတိသာကတာဓမ္မံတေဇာကုသလောပိတိသာတောဓမ္မောပိစတိဟေတုပိစေအာကုသလံပိတိသာကတာဓမ္မံတေဇာကုသလောပိတိသာတောဓမ္မောပိစတိဟေတုပိစေအာဗျာတံပိတိသာကတာဓမ္မံတေဇာဗျာတောပိတိသာတောဓမ္မောဥပိစတိဟေတုပိစေအာသံခိတံဟေတုယာဒီနီအာရမဏေဒီနီအဝိကရေဒီနီတံခိတံသာဇာတဝါရံပိပေယလာ သံပြုတ်တဝါရံပိပရိစ္ဆဝါရသတိတံကုသလပိဋိတာဒောဓမ္မော ကုသလတပိတိတံဒတဓမ္မတာပိဋိတာဒတဓမ္မတာဟိတုပစ္စေနပိစယောအကုသလောပိဋိတာဒောဓမ္မောအကုသလတာပိဋိတာဒတဓမ္မတာဟိတုပစ္စေနပိစယောအဗျာတော်ပိဋိတာဒောဓမ္မောဗျာဒတာပိဋိတာဒတဓမ္မတာဟိတုပစ္စေနပိစယောတံခိတံ ဣတုယာတိနိအာရမေနဝါတိမိယာတတအနန္တရိပန်စာအဝိဒေတိနိတံခိတံယတာကုသလတိကေပညာဝါရံဧဝံဝိဒါရိတဗံကုသလံဒုက္ခသံဒံဓမ္မံဒိသကုသလောဒုက္ခလာလောဓမ္မောဥပိစ္ဆတိဟေတုပစ္စယအာကုသလံဒုက္ခသံဒံဓမ္မံဒိသအာကုသလောဒုက္ခသာလောဓမ္မောဥပိစ္ဆတိဟေတုပစ္စယ အပြာကတံဒုက္ခသာတံဓမ္မပိစ္ဆာပြာတောဒုက္ခသာတောဓမ္မောပိစ္ဆတိဟေတုပိစ္ဆယသံဂိတံဟေတုယာတိနိအာရမဏေတိနိအဝိကတိတိနိသံဂိတံအာဇာတဝါရံပိမေယလာပညာဝါရံပိဝိဓာရိတပံကုသလံဥပက္ခာသကတနာမံဒိဋ္ဌကုသလောဥပက္ခာသတောဓမ္မောဥပိစ္ဆတိဧတုပစ္စယ အကုသလဥပခာသတံဓမ္မပရိသအကုသလဥပခာသတောဓမ္မောဥပိသတိဧတုပိစယအဗျာကတံဥပခာသတံဓမ္မပရိသဗျာတောဥပခာသတောဓမ္မောဥပိသတိဧတုပိစယသံခိတံဟိရုယာတိနိအဝိကရေတိနိသံခိတံသာဇာတဝါရံပိပယလာပညာဝါရံပိဝိဓာရိတမံ ကုသလတေကဒါသနာတေကပရိဇာဝါရပစ္စယသတုကအကုသလံဒါသနေနာ ပါဒမံဓမ္မံဒိသာကုသလောဒါသနေနာပါဒမောဓမ္မောဥပိသတိဟေတုပစ္စယသံခိတံဟေတုယာဧကံပိယလာအဝိကတိဧကံသံခိတံသာဇာတဝါရိပိပိယလာပညာဝါရိပိတပ္ပတာဧကံအကုသလံဘာဝနာယပါဒမံဓမ္မံဒိသာကုသလောဘာဝနာယပါဒမော ဓမ္မောဩဝေဇတိဧတုပစ္စယသံခိတံဧတုယဧကံမေယလာအဝိကတိကံတံခိတံကုသလံနေဝဒသနေနာနာဘာဝနာယပါတဗန္ဓမ္မပိဋ္ဌာကုသလောနေဝဒသနေနာနာဘာဝနာယပါရမောဓမ္မောဥပ္ပဇ္ဇတိဣတုပစ္စယဒီနိအဗျာကတံနေဝဒသနေနာနာဘာဝနာယပါတဗန္ဓမ္မပိဋ္ဌာဗျာတော နေဝဒသနေနာနာဘာဝနာယဘာဒဘောဓမ္မောဥဝိဇတိဟတုပိစယကုသလံနေဝဒသနေနာနာဘာဝနာယဘာဒပင်ဇဗျာကတံနေဝဒသနေနာနာဘာဝနာယအာဒပင်ဇဓမ္မံသိဇာဗျာတောနေဝဒသနေနာနာဘာဝနာယအာဒဘောဓမ္မောဥပိဇတိဟတုပိစယသံခိတံဟတုယပင်ဇအဝိကတိပင်စာသံခိတံသာသာတဝါရိပိပိယလာပညာဝါရိပိသဗ္ဗဒဝိဓာရော ကုသလတေကဒသနာဟိတုကတေကရိဇဝါရပစ္စယသတုကအာဟုသလံဒသနေနာပါဒဘာဟိတုကံဓမ္မံဒိသာကုသလောဒသနေနာပါဒဘာဟိတုကောဓမ္မောဥပ္ပိစတိဟိတုပစ္စယဟိတုယာဧကံမေယလာဝိတေကံသံခိတံအာဟုသလံဘာဝနာယပါဒဘာဟိတုကံဓမ္မံဒိသာအာဟုသလောဘာဝနာယပါဒဘာဟိတုကောဓမ္မောဥပ္ပိစတိဟိတုပစ္စယ ဧတုယာဧကံဗေယလာအဝိတေကံသံခိတံကုသလံနေဝတသနေနာနာဘာဝနာယာဘာတဘာဧတုကံဓမ္မမတိသာကုသလောနေဝတသနေနာနာဘာဝနာယာဘာတဘာဟိတုကောဓမ္မောဝိဇတိဟိတုဝိဇယသံခိတံဟိတုယာသတ္တာရမေရိတိပိယာသတ္တာသံခိတံအာဇာတဝါရိပိပိယလာပညာဝါရိပိသဗ္ဗတာဝိထာရောကုသလတိက အာဇယကမေတိက ပရိဇာဝါရပစ္စယသတုက ကုသလာဇာဂာမိနမပရိဇာကုသလာဇာဂာမိဓမ္မောဥပ္ပစ္စတိဟေတုပစ္စယအာကုသလံအာဇာဂာမိနမပရိဇာကုသလော အာဇာဂာမိဓမ္မောဥပ္ပစ္စတိဟေတုပစ္စယသံခိတံေတုယာတဝေပေယလာအဝိတေတွင်တံခိတံသဟဇာတာဝါရိပိပေယလာပညာဝါရိပိသဗ္ဗဒဝိဒါရော ကုသလာအပါဇာဂာမိဓမ္မံဒိဋ္ဌာကုသလောအပါဇာဂာမိဓမ္မောဥပ္ပဇတိဟေတုပစ္စယတံခိတံပရိစ္ဆဝါရိပိပိယာလာပညာဝါရိပိသဗ္ဗတာဧကံအဗျာတံနေဝဇာဂာမိနာပဇာဂာမိဓမ္မံဒိဋ္ဌာအဗျာတောနေဝဇယဂာမိနာပဇာဂာမိဓမ္မောဥပ္ပဇတိဧတုပစ္စယတံခိတံ ဣတုယဧကံဗေယလာဝိဒေကံသံခိတံသာသာတဝါရံပိပေယလာပညာဝါရံဘိဝိဒါရိတပံကုသလတိကတိခတိကပရိဇာတိဝါရပိစယသရုပ်ကကုသလံတိကံဓမ္မံပရိဇာကုသလောသင်္ခောဓမ္မောဥပိစတိဣတုပိစယအပြာဒံတိကံဓမ္မံပရိဇာဗျာတောသင်္ခောဓမ္မောဥပိစတိဣတုပိစယသံခိတံ ဟိတုယာဒုယဝိတေတုသံခိတံသာသာတဝါရိပိပေယလာပညာဝါရိပိသဗ္ဗနာဝိဒါရောအဗျာတံအတေခန္ဓာမမတိစာအဗျာတောအတေခောဓမ္မောဥပိသတိဟိတုပစ္စယသံခိတံဟိတုယဧကံမေယလာဝိတေကံသံခိတံသာသာတဝါရိပိပေယလာပညာဝါရိပိသဗ္ဗနာဧကံကုသလံနေဝတေခနာတေကံဓမ္မမတိစာကုသလော နေဝတိကနာတိခောဓမ္မောဝိဇတိဣတုပစ္စယာဒီနိအကုသလံနေဝတိကနာတိကံဓမ္မံဒေသာအကုသလောနေဝတိကနာတိခောဓမ္မောဥပ္ပဇတိဟေတုပစ္စယာဒီနိဗျာတံနေဝတိကနာတိကံဓမ္မံဒေသာဗျာတော နေဝတိကနာတိခောဓမ္မောဥပ္ပဇတိဟေတုပစ္စယာဒီနိဟေတုယာနဝဝိကတေနဝသံခိတံသာဇာတဝါရံပိပိယလာ တံပြုဒ္ဓဝါရံပိပရိဇဝါရတတိတံကုသလနေဝတေကနာတေခောဓမ္မောကုသလတာနေဝတေကနာတေခတာဓမ္မတာဟေတုပိစေနာပိစယောတံခိတံဟေတုယာတတာရမေနဝအဝိကရေတေရတာတံခိတံယထာကုသလတိကေပညာဝါရံဧဝံဝိဌာရိတပံကုသလတိကပရိဒာတိကပရိဇာတိဝါရပစ္စယသတုက ကုသလံပရိဒံဓမ္မံဒိသကုသလောပရိတောဓမ္မောဥပိသတိဧတုပစ္စယကုသလံပရိဒံဓမ္မံဒိသဗျာတောပရိတောဓမ္မောဥပိသတိဧတုပစ္စယကုသလံပရိဒံဓမ္မံဒိသကုသလောပရိတောဇာဗျာတောပရိတောဇာဓမ္မာဥပိသံတိဧတုပစ္စယအကုသလံပရိဒံဓမ္မံဒိသအကုသလောပရိတောဓမ္မောဝိဇတိဧတုပစ္စယတိနိဗျာတံပရိဒံဓမ္မံဒိသဗျာတော ပရိသောဓမ္မောဥပိသတိဧတုပစ္စယကုသလံပရိဒံဇာဗျာဓမ္မပရိဒံဇာဓမ္မပရိဇာဗျာတောပရိသောဓမ္မောဥပိသတိဧတုပစ္စယအကုသလံပရိဒံဇာဗျာဓမ္မပရိဒံဇာဓမ္မပရိဇာဗျာတောပရိသောဓမ္မောဥပိသတိဧတုပစ္စယတံခိတံဟေတုယာနဝအာရမဏေတိနိအဝိဒေနဝတံခိတံ သာဇာတဝါရံပိဗေယလာတံမြုတ်တဝါရံပိတိစ္ဆာဝါရတတိတံကုသလပရိဒောဓမ္မောကုသလသာပရိဒါသာရမသာဟိတုပစ္စေနပစ္စယောတိနိအာကုသလပရိဒောဓမ္မောအာကုသလသာပရိဒါသာဓမ္မသာဟိတုပစ္စေနပစ္စယောတိနိအမြာတော်ပရိဒောဓမ္မောဗျာဒတာပရိဒါသာဓမ္မသာဟိတုပစ္စေနပစ္စယောတိ ကုသလပရိဒောဓမ္မောကုသလသာပရိဒါသာရမသာရမနာပိစေနာပိစယောတံခိတံဟေတုယာသတ္တအာရမဏိနဝအဝိတိတေရတာတံခိတံယထာကုသလတိကေပညာဝါဒံဧဝံဝိဓာရိတပံမေဂဒါတိပဒဟေတုကုသလမေဂဒံဓမ္မံဒိဋ္ဌာကုသလမေဂဒောဓမ္မောဥပ္ပစ္စတိဧတုပစ္စယဗျာဂဒံမေဂဒံဓမ္မံဒိဋ္ဌာ အဗျာတော်မတော်ဓမ္မောဝိဇတိအတုဝိဇယတံခိတံဟေတုယာတွေအာရမဏေတွေအဝိတေတွေတံခိတံအာဇာတာဝါရိပိပိယလာပညာဝါရိပိတပ္ပတာဝိဒါရောကုသလံပမာဏနာမံဒိသာကုသလော ပမာဏောဓမ္မောဥပိသတိအတုပိဇယအဗျာတံပမာဏဓမ္မံဒိသာဗျာတော်ပမာဏောဓမ္မောဥပိသတိအတုပိဇယသံခိတံ ဟေတုယအတုယဝိတေတုသံခိတံသာသာတဝါရိပိပိယလာပညာဝါရိပိသဗ္ဗဒဝိဒါရောကုသလတေကပရိဒါရမဏတေကပရိဇာတိပရိဇာဝါရပစ္စယသတုကကုသလံပရိဒါရမဏနာမပရိဇာကုသလောပရိဒါရမဏဓမ္မောဥပ္ပိသတိဟေတုပစ္စယအာကုသလံပရိဒါရမဏနာမပရိဇာကုသလောပရိဒါရမဏဓမ္မောဥပ္ပိသတိဟေတုပစ္စယ အဗျာကတံပရိဒါရမဏံဓမ္မံဒိသဗျာတောပရိဒါရမဏောဓမ္မောဥပ္ပိသတိဟေတုပစ္စယသံဂိတံဟိတုယာတိနိယဝိတေတိနိတံခိတံအာဇာတဝါရံပိပိယလာပညာဝါရံပိဝိဓာရိတပံကုသလမေကဒါရမဏံဓမ္မံဒိသကုသလောမေကဒါရမဏောဓမ္မောဥပ္ပိသတိဧတုပစ္စယအာကုသလံ မက္ကဒါရမဏဓမ္မလေးသာကုသလောမက္ကဒါရမဏဓမ္မောဥပိသတိအတုပိစယဗျာဒံမက္ကဒါရမဏဓမ္မလေးသာဗျာတော်မက္ကဒါရမဏဓမ္မောဥပိသတိအတုပိစယသံဃိတံဟိတုယာတိနိအဝိတေတိနိသံဃိတံအာဇာဒဝါရိပိပိယလာပညာဝါရိပိသဗ္ဗဒဝိဒါရော ကုသလံပမာနာရမဏဓမ္မပဋိဇာကုသလော ပမာနာရမဏဓမ္မောဥပ္ပိဇတိဣတုပစ္စယ အဗျာကတံပမာနာရမဏဓမ္မံဒိသဗျာတော ပမာနာရမဏဓမ္မောဥပိသတိဟေတုပိစယတံခိတံဟေတုယာတွေအဝိနေတွေတံခိတံသာဇာတဝါရိပိပေယလာပညာဝါရိပိသဗ္ဗတာဝိဒါရောကုသလတေကာဟိနတေကာပရိဇာတိဝါဒပစ္စယသတုက္ခ အကုသလဟိနနာမံဒိသာကုသလောဟိသောဓမ္မောဥပ္ပစ္စတိဧတုပစ္စယတံခိတံဟိတုယဧကံဗျာလာအဝိတေကံတံခိတံသဗ္ဗဒဝိဒါရောကုသလံမေဇိမံဓမ္မံဒိသာကုသလောမေဇိမောဓမ္မောဥပ္ပစ္စတိဧတုပစ္စယကုသလံမေဇိမံဓမ္မံဒိသာဗျာရောမေဇိမောဓမ္မောဥပ္ပစ္စတိဟေတုပစ္စယ ကုသလံမေဇိမံဓမ္မပဋိစ္စာကုသလောမေဇိမောဇာဗျာတော့မေဇိမောဇာဓမ္မဥပ္ပဇန္တိဧတုပစ္စယအဗျာဒံမေဇိမံဓမ္မပဋိစ္စာဗျာတော့မေဇိမောဓမ္မောဥပ္ပဇတိဧတုပစ္စယကုသလံမေဇိမံဇာဗျာဒံမေဇိမံဇာဓမ္မပဋိစ္စာဗျာတော့မေဇိမောဓမ္မောဥပ္ပဇတိဧတုပစ္စယကုသလမင်းစီမန္တမံဒိသာကုသလမင်းစီမောဓမ္မောဥပ္ပဇ္ဇတိအာရမဏပစ္စယ အဗျာတံမစ္စည်းမန္တမံပရိစ္ဆာဗျာတောမစ္စည်းမောဓမ္မောဥပ္ပစ္စတိအာရမဏပစ္စယသံခိတံဟေတုယပင်သာရမဏေတုယဝိတိပင်သာသံခိတံသာဇာတဝါရံပိပယလာတံပြုတ်တဝါရံပိပရိစ္ဆဝါရတတိတံကုသလမစ္စည်းမောဓမ္မောကုသလသာမစ္စည်းမသာရမသာဟိတုပစ္စေနာပစ္စယောတိနိ အဗျာတော်မေဇိမောဓမ္မောအဗျာတတာမေဇိမသာဓမ္မတာဟိတုပိစေနာပိစယောကုသလမေဇိမောဓမ္မောကုသလတာမေဇိမသာဓမ္မတာရမဏပိစေနာပိစယောကုသလမေဇိမောဓမ္မောအဗျာတတာမေဇိမသာဓမ္မတာအာရမဏပိစေနာပိစယောအဗျာတော်မေဇိမောဓမ္မောအဗျာတတာမေဇိမသာဓမ္မတာရမဏပိစေနာပိစယော အဗျာတော်မစ္စီမောဓမ္မောကုသလတာမစ္စီမတာဓမ္မတာအာရမဏပိစေနပိစယောတံခိတံဟိတုယာဇာတာတိအာရမဏေဇာတာတိအဝိကတိတတ္တာတံခိတံယထာကုသလတိကေပညာဝါရံဧဝံဝိထာရိတပံပဏိတဗရဟိတုကုသလမဏိတံဓမ္မံဒိသကုသလောပဏိတောဓမ္မောဥပိသတိဧတုပိစေယ အဗျာကတံပရိဒနာမံပရိသဗျာတော်ပရိတော်ဓမ္မောဥပ္ပိသတိဧတုပိစယသံခိတံဟေတုယာဒွေအဝိတေတွေသံခိတံသာသာတဝါရိပိပေယလာပညာဝါရိပိသဗ္ဗဒဝိဒါရောကုသလတိကမိဇာတာနိဒတိကပရိစ္ဆာတိဝါဒပိစယသတုကအကုသလမိဇာတာနိဒံဓမ္မပရိစ္ဆာအကုသလောမိဇာတာနိဒောဓမ္မောဥပ္ပိသတိဟေတုပိစယသံခိတံ ဟေတုယဧကံမေယလာဝိတေကံသံခိတံသဗ္ဗတာဝိဒါရော ကုသလံသမတာနိတံဓမ္မံဒိသာကုသလောသမတာနိတောဓမ္မောဥပ္ပိသတိဟေတုပစ္စယသံခိတံဟေတုယဧကံမေယလာအဝိတေကံသံခိတံအာဇာတဝါရိပိပိယလာပညာဝါရိပိသဗ္ဗတာဧကံကုသလံအာနိတံဓမ္မံဒိသာကုသလော အာနိတောဓမ္မောဥပ္ပိသတိဟေတုပစ္စယ ကုသလံအာနိဒံဓမ္မံတေဇာဗျာတောအာနိတောဓမ္မောဥပိသတိဟေတုပိစယကုသလံအာနိဒံဓမ္မံတေဇာကုသလောအာနိတောဇာဗျာတောအာနိတောဇာဓမ္မံဥပိသတိဟေတုပိစယအာကုသလံအာနိဒံဓမ္မံတေဇာကုသလောအာနိတောဓမ္မောဥပိသတိဟေတုပိစယတိနိအဗျာကတံအာနိဒံဓမ္မံတေဇာဗျာတောအာနိတောဓမ္မောဥပိသတိဟေတုပိစယ ကုသလအနိဒံသာဗျာတံအနိဒံသာဓမ္မံဒိသာဗျာတော အနိတောဓမ္မောဥပ္ပဇ္ဇတိဟေတုပစ္စယအာကုသလအနိဒံသာဗျာတံအနိဒံသာဓမ္မံဒိသာဗျာတောအနိတောဓမ္မောဥပ္ပဇ္ဇတိဟေတုပစ္စယတံခိတံဟေတုယာနဝရမနေတိနိအဝိတေနဝတံခိတံသာဇာတဝါရံမိဗေယလာတံပြုဒ္ဒဝါရံမိပရိစ္ဆဝါရတတိတံ ကုသလာနိတောဓမ္မောကုသလာသာအာနိဒာသာနာမသာဟိတုပိစေနာပိစယောတိနိအာကုသလာနိတောဓမ္မောအာကုသလာသာအာနိဒာသာဓမ္မသာဟိတုပိစေနာပိစယောတိနိအဗျာတောအာနိတောဓမ္မောဗျာဒတာအာနိဒာသာဓမ္မသာဟိတုပိစေနာပိစယောတံခိတံဟိတုယာသတ္တအာရမဏိနဝအဝိတေတေရတာတံခိတံယထာကုသလတိကေပညာဝါရံဧဝံဝိထာရိတပံ ကုသလတိကမေဃာရမဏတိကပရိဇာဝါရပစ္စယသတုကကုသလမေဃာရမဏနာမပရိဇာကုသလောမေဃာရမဏဓမ္မောဥပ္ပိသတိဧတုပစ္စယအဗျာကတမေဃာရမဏဓမ္မပရိဇာဗျာတောမေဃာရမဏဓမ္မောဥပ္ပိသတိဟေတုပစ္စယသံခိတံဟေတုယာဒွေဗျာလာဝိတေဒွေသံခိတံသဘာဒဝိတာရော ကုသလမေဃဟိတုကန္နာမံဒိသကုသလောမေဃဟိတုကိုဓမ္မောဥပိသတိအတုပိစယသံခိတံဟိတုယာဧကံဝိယလာဝိတေကံသဗ္ဗဒဧကံသံခိတံကုသလမေဃာတိပရိဓမ္မံဒိသကုသလောမေဃာတိပတိဓမ္မောဥပိသတိဟိတုပိစယအဗျာကတမေဃာတိပတိဓမ္မံဒိသဗျာတော်မေဃာတိပတိဓမ္မောဥပိသတိဟိတုပိစယသံခိတံ ဟိတုယဒွေဗိယလာဝိတေရွေသံဃိတံသဗ္ဗတာဝိတာရောကုသလတိကဥပ္ပန္နတိကပညာဝါဒပစ္စယသတုကကုသလောဘာနောဓမ္မောကုသလတာဥပ္ပန္နတာရမတာဟိတုပိစေနာပိစယောသံဃိတံဟိတုယသာတာသံဃိတံကုသလတိကဒီတတိကပညာဝါဒပစ္စယသတုက ကုသလောပိစ္ဆုပန်သောဓမ္မောကုသလသာပိစ္ဆုပန်နာသာရမသာဣတုပိစေနပိစယောတံခိတံဣတုယာတတတံခိတံကုသလတိကာတိဒါရမဏတိကာပိစ္ဆာတိဝါဒပိစ္ဆယသတုကကုသလံတိဒါရမဏနာမံပိစ္ဆာကုသလောတိဒါရမဏဓမ္မောဥပိသတိဣတုပိစေယအာကုသလံတိဒါရမဏဓမ္မံပိစ္ဆာကုသလောတိဒါရမဏဓမ္မောဥပိသတိဣတုပိစေယ အဗျာကတံဒီဒါရမဏံဓမ္မံဒိသာဗျာတောဒီဒါရမဏောဓမ္မောဥပိသတိဧတုပိစယသံခိတံဧတုယာဒီနိအဝိရေဒီနိသံခိတံအာဇာတာဝါရံပိပိယလာတံပြုဒ္ဓဝါရံမိပရိစ္ဆဝါရသတိတံကုသလောတိဒါရမဏောဓမ္မောကုသလတတိဒါရမဏတာဓမ္မတာဣတုပိစေနပိစယော အကုသလောတိဒါရမနောဓမ္မောအကုသလတာတိဒါရမနတဓမ္မတာဟိတုပိစေနာပိစယောအဗျာတော်တိဒါရမနောဓမ္မောဗျာဒတာတိဒါရမနတဓမ္မတာဟိတုပိစေနာပိစယောတံခိတံဟေတုယာတိနိအာရမဏေနောအဝိဒေတိနိတံခိတံယတာကုသလတိကေပညာဝရံဧဝံဝိထာရိတပံအနာဂတာရမနာပရာဟိတု ကုသလနာဂတာရမဏဓမ္မံဒိသကုသလောနာဂတာရမဏဓမ္မောဥပိသတိဧတုပစ္စယသံဃိတံဟိတုယာတိနိအာရမေတိနိအဝိတေတိနိသံဃိတံအာဇာတာဝါရံပိပယလာတံပြုဒ္ဓဝါရံပိပရိသဝါရသတိတံကုသလောနာဂတာရမဏဓမ္မောကုသလသာနာဂတာရမဏသာဓမ္မသာဟိတုပိစေနာပိစယောသံဃိတံဟိတုယာတိနိအာရမေနဝအဝိတေတိနိသံဃိတံ ယထာကုသလတိကေပညာဝါရံဧဝံဝိထာရိတပံပိစုဘာနာရမဏဗရာဟိတုကုသလံပိစုဘာနာရမဏဓမ္မံပိစာကုသလောပိစုဘာနာရမဏောဓမ္မောဝိဇ္ဇတိဟေတုပိစယတံခိတံဟေတုယာတိနိအာရမဏေတိနိအဝိနေတိနိတံခိတံသာဇာတာဝါရမိပိယလာအံယုဒဝါရမိပရိစ္ဆဝါရတတိတံကုသလောပိစုဘာနာရမဏောဓမ္မော ကုသလသာအပိစုံဘာနာရဟဏတာဓမ္မတာဟေတုပိစေနာပိစယောအာဟုသလောပိစုံဘာနာရမနောဓမ္မောအာဟုသလသာပိစုံဘာနာရမနာသာဓမ္မသာဟိတုပိစေနာပိစယောအဗျာကတောပိစုံဘာနာရမနောဓမ္မောဗျာကတတပိစုံဘာနာရမနာသာဓမ္မသာဟေတုပိစေနာပိစယောတံခိတံဟေတုယာတိနိအာရမနေသအဓိပတိယဟေတုယာတိနိအာရမနေသအာဝိကတိတိနိ အံခိတံယတာကုသလတိကေပညာဝါဒံဧဝံဝိထာရိတပံကုသလတိကဣဇာတတိကပရိဇာတိဝါဒပိစယဇတုကကုသလံဣဇာတံဓမ္မံပရိဇာကုလောဣဇာတောဓမ္မောဝိဇတိအတုပိစယတိနိအာကုသလံဣဇာတံဓမ္မံပရိဇာကုလောဣဇာတောဓမ္မောဥပိဇတိအတုပိစယတိနိ အဗျာကတံဣဇာဒန္တမံပဋိဇာဗျာတော်ဣဇာတော်ဓမ္မောဥပ္ပစ္စတိဟေတုပစ္စယတိနိဟေတုယာနောအဝိတေနောသံခိတံသာဇာတာဝါရံပိပေယလာတံပြုတ်တာဝါရံပိပရိဇာဝါရသတိတံဧဝံဝိဓာရိတပံကုသလောဣဇာတောဓမ္မောကုသလတဣဇာတတာဓမ္မတာဟေတုပစ္စေနာပစ္စယောတိနိအာကုသလောဣဇာတောဓမ္မောအာကုသလတဣဇာတတာဓမ္မတာဟေတုပစ္စေနာပစ္စယောတိနိ အမြာတော်ဣဇာတော်ဓမ္မောဗျာဒါသာဣဇာဒါသာဓမ္မသာဟိတုပိစေနာပိစောတံခိတံဟိတုယာသတ္တာရမဏိနဝအဝိတိတေရတာတံခိတံယထာကုသလတိကေပညာဝါရံဧဝံဝိထာရိတပံဗိဓာဝရဟိတုကုသလဗိဓာဓမ္မံဒိသကုသလောဗိဓာဓမ္မောဥပ္ပဇ္ဇတိဟေတုပိစေယတိနိ အာကုသလံဗိဒာဓမ္မံတစ္ဆာကုသလောဗိဒာဓမ္မောဥပ္ပိသတိဟိတုပစ္စယတိနိအဗျာဒံဗိဒာဓမ္မံတစ္ဆာဗျာတော်ဗိဒာဓမ္မောဥပ္ပိသတိဟိတုပစ္စယကုသလံဗိဒာဇာဗျာတံဗိဒာဇာဓမ္မံတစ္ဆာဗျာတော်ဗိဒာဓမ္မောဥပ္ပိသတိဟိတုပစ္စယအာကုသလံဗိဒာဇာဗျာတံဗိဒာဇာဓမ္မံတစ္ဆာဗျာတော်ဗိဒာဓမ္မောဥပ္ပိသတိဟိတုပစ္စယသံဃိတံ ဟေတုယာနဝပေယလာဝိပါကေကံပေယလာအဝိတေနဝသံခိတံအာဇာဒဝါရံပိပေယလာသံယုတ်တဝါရံပိပရိစ္ဆဝါဒသတိတံကုသလောဗိဓာဓမ္မောကုသလသာဗိဓာဓမ္မတာဟေတုပိစေနာပိစယောတိနိအကုသလောဗိဓာဓမ္မောအကုသလသာဗိဓာဓမ္မတာဟေတုပိစေနာပိစယောတိနိ အဗျာတောဗိဒာဓမ္မောဗျာတတဗိဒာဓမ္မတဣတုပိစေနာပိစယောတံခိတံဟေတုယာသာဒအာရမဏိနဝတိပိယတတပေယရာအဝိတိတိရတတံခိတံယတာကုသလတိကေပညာဝါဒံဧဝံဝိထာတိတပံကုသလတိကဣဇာတာရဏတိက ပရိဇာဝါရပစ္စယဇဒုက္ခကုသလံဧဇာဒါရမဏဓမ္မံဒိဇာကုသလောဧဇာဒါရမနောဓမ္မောဥပ္ပိသတိဟေတုပစ္စယတံခိတံဟေတုယာတိနိဘေယလာဝိပါကေဧကံဘေယလာအဝိတေတိနိတံခိတံကုသလံဝိဒါရမဏဓမ္မံဒိဇာကုသလောဘိဒါရမနောဓမ္မောဥပ္ပိသတိဟေတုပစ္စယတံခိတံဟေတုယာတိနိဘေယလာဝိပါကေဧကံဘေယလာအဝိတေတိနိတံခိတံ Thank you. ကုသလတိကသာနိရာသနာတိကပရိဇာဝါဒပစ္စယသတုကအဗျာကတံနိရာသနာပိသဗ္ဗရိကံဓမ္မပရိဇာဗျာတောအနိရာသနာသဗ္ဗရိကောဓမ္မောဝိသတိအတုဝိဇယသံခိတံဟေတုယာဧကံမေယလာအဝိတိဧကံသံခိတံသာဇာတဝါရံပိမေယလာပညာဝါရံပိဝိဓာတိတပံ ကုသလံအာနိဒသနာ အပ္ပိကံဓမ္မံပိစာကုသလော အာနိဒသနာ အပ္ပိကောဓမ္မောဥပ္ပိသတိအတုပိစေယကုသလံအာနိဒသနာအပ္ပိကံဓမ္မံပိစာအဗျာတော်အာနိဒသနာအပ္ပိကောဓမ္မောဥပ္ပိသတိအတုပိစေယကုသလံအာနိဒသနာအပ္ပိကံဓမ္မံပိစာကုသလောအာနိဒသနာအပ္ပိကောဇာအဗျာတော်အာနိဒသနာအပ္ပိကောဇာဓမ္မဥပ္ပိသတိအတုပိစေယ အာကုသလံအာနိဒသနာအပိကံဓမ္မံဒေသာအာကုသလောအာနိဒသနာ အပိကောဓမ္မောဥပိသတိအတုပစ္ဆေဟာတိနိအဗျာဒံအာနိဒသနာအပိကံဓမ္မံဒေသာဗျာတော အာနိဒသနာအပိကောဓမ္မောဥပိသတိအတုပစ္ဆေဟာကုသလံအာနိဒသနာအပရိကံသာဗျာတံအာနိဒသနာအပတိကံသာဓမ္မံဒေသာဗျာတောအာနိဒသနာအပိကောဓမ္မော ဩပိဇတိအတုပိဇယကုသလအနိဒသနာအပတိကံသာဗျာဒံအနိဒသနာအပတိကံသာဓမ္မပရိဇာဗျာတောအနိဒသနာအပိကောဓမ္မောပိဇတိအတုပိဇယဟိတုယာနဝအာရမဏေတိနိပေယလာဝိပါကေကံပေယလာ အဝိတေနဝသံခိတံသာဇာတဝါရမိပေယလာသံပြုတ်တဝါရံပိပညာဝါရံပိဝိထာတိတပံ ကုသလတေကသာနိဒသနာတေကနေတိတံဝရဏတေကကုသလတေကပရိဇာတိဝါဒပစ္စယသဒုက္ခဒုက္ခယဝရဏယသံမြုတ်တံကုသလနာမပရိဇာဒုက္ခယဝရဏယသံမြုတ်တောကုသလဓမ္မောဥပိသတိအတုပစ္စယအာဒုက္ခမဒုက္ခယဝရဏယသံမြုတ်တံကုသလဓမ္မံဒိသာဒုက္ခမဒုက္ခယဝရဏယသံမြုတ်တောကုသလဓမ္မောဥပိသတိဟေတုပစ္စယ ဟေတုယာဒွေပိယလာဝိတေတွင်တံခိတံသာဇာတာဝါရံပိပိယလာသံပြုဒ္ဓဝါရံပိပရိဇဝါရသတိတံဒုက္ခယဝရဏယသံပြုဒ္ဓကုသလဓမ္မောဒုက္ခယဝရဏယသံပြုဒ္ဓတာကုသလတာဓမ္မတာဟေတုပစ္စေနပစ္စယောအာရုဂမဒုက္ခယဝရဏယသံပြုဒ္ဓကုသလဓမ္မောအာရုဂမဒုက္ခယဝရဏယသံပြုဒ္ဓတာ ကုသလသာဓမ္မသာဟိတုပိစေနာပိစယောတံခိတံဟိတုယာတွေအဝိကတိတွေတံခိတံသဘာဒဝိဒါရောဒုက္ခာယဝရဏာယတံပြုတ်တံကုသလံဓမ္မံဒိသဒုက္ခာယဝရဏာယတံပြုတ်တော်အကုသလောဓမ္မောဥပ္ပေသတိဟေတုပိစယဒုက္ခာယဝရဏာယတံပြုတ်တံကုသလံဓမ္မံဒိသဒုက္ခာယဝရဏာယတံပြုတ်တော်အကုသလောဓမ္မောဥပ္ပေသတိဟေတုပိစယ အာဒုက္ခမဒုက္ခယဝရဏယသံမြုဒ္ဒံကုသလံဓမ္မံဒိသာဒုက္ခမဒုက္ခယဝရဏယသံမြုဒ္ဒံကုသလောဓမ္မောဥပ္ပစ္စတိဟေတုပစ္စယသံဂိတံဟေတုယာတိနိပေယလာ အဝိရေတိနိသံဂိတံသဗ္ဗဒါဝိဒါရောဒုက္ခယဝရဏယသံမြုဒ္ဒံဗျာဒန္တမံဒိသဒုက္ခယဝရဏယသံမြုဒ္ဒောအဗျာဒောဓမ္မောဝိဇ္ဇတိဟေတုပစ္စယ အာဒုက္ခမဒုက္ခယဝရဏယသံပြုတ်တံဗျာဒန္တမံဒိဋ္ဌာအာဒုက္ခမဒုက္ခယဝရဏယသံပြုတ်တော်အဗျာတော်ဓမ္မောဝိဇ္ဇတိယတုပိစယသံခိတံဣတုယာတုအဝိတေတိနိသံခိတံဝိဘာကတိကကုသလတိကပရိဇာဝါရဟိတုဝိဘာကဓမ္မဓမ္မကုသလဓမ္မပရိဇာဝိဘာကဓမ္မဓမ္မောကုသလောဓမ္မောဥပိသတိဟေတုပိစယသံခိတံ ဟိတုယဧကံမယလာဝိတေကံသံခိတံဝိဘာဂဓမ္မဓမ္မအကုသလံဓမ္မံဒိသဝိဘာဂဓမ္မဓမ္မောအကုသလောဓမ္မောဝိဇတိဟိတုပိစယသံခိတံဟိတုယဧကံသဘာဒဧကံဝိဘာဂံဗျာကတံဓမ္မံဒိသဝိဘာဂောဗျာဒောဓမ္မောဥပိသတိဟိတုပိစယတိနိ ဒေဝဝိပါကနာဝိပါကဓမ္မဓမ္မံဗျာဒနာမံဒိဋ္ဌဒေဝဝိပါကနာဝိပါကဓမ္မဓမ္မောဗျာဒောဓမ္မောဥပိသတိအတုပိစရာဒီနိဝိပါကဗျာတေံသာနေဝဝိပါကနာဝိပါကဓမ္မဓမ္မံဗျာတေံသာဓမ္မံဒိဋ္ဌဝိပါကောဗျာဒောဓမ္မောဥပိသတိအတုပိစရာဒီနိတံခိတံဟေတုယာနဝအဝိတေနဝတံခိတံသဗ္ဗဒဝိဒါရော ဥပါရိဏတေကကုသလတေကပရိဇာဝါရဟိတုအနုပါရိနုပါရဏိယံကုသလန္တမံပရိဇာနုပါဒိနုပါရဏိယောကုသလောဓမ္မောဥဝိဇ္ဇတိဟေတုပိစယအနုပါရိဏအနုပါရဏိယံကုသလန္တမံပရိဇာနုပါဒိနာနုပါရဏိယောကုသလောဓမ္မောဥပိသတိအတုပိစယတံခိတံဟေတုယာဒွေသဘာဒဝိဒါရောနုပါတိနုပါရဏိယံကုသလဓမ္မံဒိဋ္ဌာ နုပါရိနုပါရဏိယော အာဟုလောဓမ္မောဥပိသတိဟေတုပိစယသဘာဒဧကံသဘာဒဝိဒါရော ဥပါဒိနုပါရဏိယဗျာဒန္တမံဒိသဥပါရိနုပါရဏိယောဗျာရောဓမ္မောဥပိသတိဟေတုပိစယဒီနီသဘာဒဝိဒါရောနုပါရိနုပါရဏိယဗျာဒန္တမံဒိသနုပါရိနုပါရဏိယောအဗျာရောဓမ္မောဥပိသတိဟေတုပိစယဒီနီ အနုဘာရိဏအနုဘာရဏိယံဗျာဒနာမံဒိသအနုဘာရိဏအနုဘာရဏိယောဗျာဒောဓမ္မောဝိဇတိဟေတုဝိဇယာအနုဘာရိနုဘာရဏိယံဗျာဒင်္ဇအနုဘာဒိဏအနုဘာရဏိယံဗျာဒင်္ဇဓမ္မံဒိသနုဘာရိနုဘာရဏိယောဗျာဒောဓမ္မောဝိဇတိဟေတုဝိဇယာဥပါရိနုပါရဏိယံဗျာဒင်္ဇနုပါဒိနုပါရဏိယံဗျာဒင်္ဇဓမ္မံဒိသ နုဘာရိနုဘာရာနိယောဗျာဒောဓမ္မောဝိဇ္ဇတိဟေတုဝိဇယတံခိတံဟေတုယာနဝသဗ္ဗတာဝိထာရောတံကိလေသာတိကကုသလတိကပရိဇာဝါရဟေတုအတံကိလေသာတံကိလေတိကံကုသလဓမ္မံပရိဇာတံကိလေသာတံကိလေတိကောကုသလဓမ္မောဝိဇ္ဇတိဟေတုဝိဇယအတံကိလေသာအတံကိလေတိကံကုသလဓမ္မံပရိဇာတံကိလေသာအတံကိလေတိကော ကုသလောဓမ္မောဥပ္ပဇတိတုပိစေယသဘာဒတဝေတံကိလေသာတံကိလေတိကံအကုသလဓမ္မပရိသတံကိလေသာတံကိလေတိကောအကုသလောဓမ္မောဥပ္ပဇတိဟေတုပိစေယသဘာဒဧကံအတံကိလေသာတံကိလေတိကံဗျာဒန္တမံဒိသအတံကိလေသာတံကိလေတိကိုအမြတ်တော်ဓမ္မောဝိသတိဟိတုဝိဇယတံခိတံဟိတုယာပင်စဝိတကတိကာကုတလတိကာ ပရိဇာဝါရဟိတုသာဝိတကာလဝိဇာရံကုသလံဓမ္မံပရိဇာသာဝိတကာသဝိဇာရောကုသလောဓမ္မောဥပ္ပစ္စတိဟိတုပစ္စယဒီနိအဝိတကဝိဇာရမတံကုသလံဓမ္မံပရိဇာဝိတကဝိဇာရမတောကုသလောဓမ္မောဥပ္ပစ္စတိဟိတုပစ္စယသတ္တာရီအဝိတကဝိဇာရံကုသလံဓမ္မံပရိဇာဝိတကဝိဇာရောကုသလောဓမ္မောဥပ္ပစ္စတိဟိတုပစ္စယ အဝိတကဝိဇာရံကုသလံဓမ္မံတေဇာဝိတကဝိဇာရမတောကုသလောဓမ္မောဥပ္ပဇတိဟေတုပိစယအဝိတကဝိဇာရမတံကုသလံသာအဝိတကဝိဇာရံကုသလံသာဓမ္မံဘေယလာသဝိတကသဝိဇာရံကုသလံသာဝိတကဝိဇာရမတံကုသလံသာဓမ္မံတေဇာသဝိတကသဝိဇာရောကုသလောဓမ္မောဥပ္ပဇတိဟေတုပိစယဟေတုယာဧကာဒတ္တ

သဝိတကသဝိဇာရံမြာတံဓမ္မံဒိသသဝိတကသဝိဇာရောအမြာတော်ဓမ္မောဥပိသတိဣတုပစ္စယဣတုယသတ္တဒိန္တပိဒိဋ္ဌိကကုသလတိကပရိစ္ဆာဝါရဟိတုပိတိသာတံကုသလံဓမ္မံပိစ္ဆာပိတိသာတောကုသလောဓမ္မောဥပိစ္ဆတိဟိတုပိစ္ဆယဒီနိ ဒုက္ခသာကတံကုသလနာမပရိသဒုက္ခသာတော ကုသလောဓမ္မောဥပ္ပစ္စတိဟေတုပိစယဒီနိဥပဂါသာကတံကုသလဓမ္မပရိသဥပဂါသာတောကုသလောဓမ္မောဥပ္ပစ္စတိဟေတုပိစယပိတိသာတံကုသလံသာဒုက္ခသာတံကုသလံသာဓမ္မပရိသပိတိသာတော ကုသလောဓမ္မောဥပ္ပစ္စတိဟေတုပိစယဒီနိသဘာဒာတတ အဘာဒဝိဒါရောပိတိသာတံကုသလနာမံဒိဋ္ဌာပိတိသာတောအကုသလောဓမ္မောဝိဇ္ဇတိဟေတုပစ္စယာတိနိဒုက္ခသာတံအကုသလဓမ္မံဒိဋ္ဌာဒုက္ခသာတောအကုသလောဓမ္မောဥပိဇ္ဇတိဟေတုပစ္စယာတိနိဥပခာသာတံကုသလဓမ္မံဒိဋ္ဌာဥပခာသာတောအကုသလောဓမ္မောဥပိဇ္ဇတိဟေတုပစ္စယာတိ ပိတိသာတံအာဟုသလံသာဒုက္ခသာတံအာဟုသလံသာဓမ္မံဒိဋ္ဌာပိတိသာတောအာဟုသလောဓမ္မောပိစတိဟေတုပိစယာတိနိသဘာသဘာဒာဒတသဘာဒာဝိထာရောပိတိသာတံဗျာဒံဓမ္မံဒိဋ္ဌာပိတိသာတောဗျာတောဓမ္မောဥပိစတိဟေတုပိစယာတိနိဒုက္ခသာတံဗျာဒံဓမ္မံဒိဋ္ဌာဒုက္ခသာတောဗျာတောဓမ္မောဥပိစတိဟေတုပိစယာတိနိ ဥပဂါသကတာဗျာဒါနာမပရိသဝဂါသတောအဗျာတောဓမ္မောဥပ္ပဇ္ဇတိအတုပစ္စယပိတိသာဓမ္ဗျာတင်္ဇာဒုက္ခသာဓမ္ဗျာတင်္ဇာဓမ္မံပရိသပိတိသာတော်ဗျာတောဓမ္မောဥပ္ပဇ္ဇတိအတုပစ္စယတိနိသဘာဒတာသာသဘာဒဝိဒါရော ဒါသနာတိကာကုသလတိကာပရိဇာဝါရဟေတုနေဝဒသနေနာနာဘာဝနာယပါဒဗံကုသလနာမပရိဇာနေဝဒသနေနာနာဘာဝနာယပါဒဘောကုသလောဓမ္မောဥပိသတိဣတုပစ္စယသဗ္ဗတာဧကံဒါသနေနာပါဒဗံကုသလနာမပရိဇာဒါသနေနာပါဒဘောကုသလောဓမ္မောဥပိသတိဣတုပစ္စယ ဘာဝနာယပါဒပံကုသလနာမံဒိသဘာဝနာယပါဒဘောကုသလောဓမ္မောဥပိသတိဟိတုပိစယသဘာတာတွင်သဘာတာဝိဒါရော နေဝဒသနေနာ နာဘာဝနာယပါဒပံဗျာဒနာမံဒိသနေဝဒသနေနာနာဘာဝနာယပါဒမောအဗျာတောဓမ္မောဥပိသတိဟိတုပိစယသဘာတာဧကံသဒနာဟိတုတိကကုသလတိကပရိစ္ဆဝါဒဟိတု နေဝဒသနေနာနာဘာဝနာယဘာနာဘာဣဒုကံကုသလံဓမ္မံဒိသနေဝဒသနေနာနာဘာဝနာယဘာဒဘာဣဒုကောကုသလောဓမ္မောဝိဇ္ဇတိဟိတုပိစယသဘာဒဧကံသဘာဒဝိထာရောသာသနေနာဘာဒဘာဣဒုကံကုသလနာမံဒိသသာသနေနာဘာဒဘာဣဒုကောအကုသလောဓမ္မောဥပိဇ္ဇတိဟိတုပိစယ ဘာဝနာယာပါတဗ္ဗဣတုကံကုသလံဓမ္မံဒိသဘာဝနာယာပါတဗ္ဗဣတုကောအကုသလောဓမ္မောဥပိသတိဣတုပစ္စယသံခိတံဟေတုယာသအာရမဏိဒတအတိတိယဒွေပေယလာအဝိဒေဒတသဗ္ဗဒဝိဒါရောနေဝဒသနေနာ နာဘာဝနာယာပါတဗ္ဗဣတုကံမြောတဏ္ဍမံဒိသနေဝဒသနေနာနာဘာဝနာယာ ပါတဗ္ဗဟိတုကောဗျာတောဓမ္မောဝိဇတိတုဝိဇယသဗ္ဗတာဧကံအာဇယကာမိတိကာကုသလတိကာပရိဇာဝါဒဟိတုအာဇယကာမိကုသလနာမပရိဇာဇယကာမိကုသလဓမ္မောဥပိဇတိဟိတုပိဇယအပါဇယကာမိကုသလဓမ္မပရိသပါဇာဂာမိကုသလဓမ္မောဥပိသတိအတုပိစယသဗ္ဗတာဒွေသဗ္ဗတာဝိဒါရော အာဇယဂာမေအကုသလနာမပရိသအာဇယဂာမိအကုသလောဓမ္မောဥပိသတိအတုပိစယသဗ္ဗတာဧကံနေဝါဇယဂာမိနာပဇယဂာမိဗျာဒနာမပရိသနေဝါဇယဂာမိနာပါဇာဂာမိဗျာတောဓမ္မောဥပိသတိအတုပိစယသဗ္ဗတာဧကံတိခတိကကုသလတိကပရိဇာဝါရဟိတုတိခံကုသလံဓမ္မံပရိဇာတေကော ကုသလောဓမ္မောဥပိသတိအတုပိစယ နေဝတေကနာတေခံကုသလနာမံဒိသာနေဝတေကနာတေခော ကုသလဓမ္မောဥပိသတိအတုပိစယသဗ္ဗတာတွေသဗ္ဗတာဝိဒါရော နေဝတေကနာတေခံအကုသလနာမံဒိသာနေဝတေကနာတေခောအကုသလဓမ္မောဝိသတိအတုပိစယသဗ္ဗတာဧကံတေခံဗျာဒံဓမ္မံဒိသာတေခောဗျာတော်ဓမ္မောဥပိသတိအတုပိစယတံခိတံဟေတုယာနဝသဗ္ဗတာဝိဒါရေတပံ ပရိဒတိကာကုသလတိကာပရိဇာဝါရဟိတုပရိဒံကုသလံဓမ္မံပရိဇာပရိတောကုသလောဓမ္မောဥပိသတိအတုပစ္စယမေကတံကုသလံဓမ္မံပရိဇာမေရောကုသလောဓမ္မောဥပိသတိဟေတုပစ္စယပမာဏံကုသလံဓမ္မံပရိဇာပမာဏောကုသလောဓမ္မောဥပိသတိဟေတုပစ္စယသဗ္ဗထာတိနိသဗ္ဗတာဝိထာရောပရိဒါကုသလံဓမ္မံပရိဇာပရိတောအကုသလောဓမ္မောဥပိသတိဟေတုပစ္စယသဗ္ဗတာဧကံ ပရိဒံပြောက်ဒနာမံဒိသပရိဒောအဗျာတော်ဓမ္မောဥပိသတိအတုပစ္စယဒီနိမကတံဗျာတံဓမ္မံဒိသမေတောဗျာတော်ဓမ္မောဥပိသတိအတုပစ္စယဒီနိပမာဏဗျာတံဓမ္မံဒိသပမာနောဗျာတော်ဓမ္မောဥပိသတိအတုပစ္စယတံဂိတံဟေတုယာဒေရတပရိဒါရဏတိကကုသလတိကပရိစ္ဆဝါရဟေတု ပရိဒါရဏံကုသလဓမ္မပရိသပရိဒါရဏောကုသလောဓမ္မောဥပိသတိဟေတုပစ္စယမေဒါရဏံကုသလဓမ္မပရိသမေဒါရဏောကုသလောဓမ္မောဥပိသတိဟေတုပစ္စယပမာနာရဏံကုသလဓမ္မပရိသပမာနာရဏောကုသလောဓမ္မောဥပိသတိဟေတုပစ္စယသဗ္ဗဒါဒီနိသဗ္ဗဒါဝိဒါရောပရိဒါရဏံအကုသလဓမ္မပရိသပရိဒါရဏောအကုသလောဓမ္မောဥပိသတိဟေတုပစ္စယ မေဂဒါရဏကုသလဓမ္မဒိသမေဂဒါရဏောကုသလောဓမ္မောဥပိသတိဟေတုပစ္စယသဗ္ဗဒါဒဝေသဗ္ဗဒါဝိဒါရောပရိဒါရဏံဗျာဒါနမံဒိသပရိဒါရမနောအဗျာတောဓမ္မောဥပိသတိဟေတုပစ္စယမေဂဒါရဏံအဗျာဒါနမံဒိသမေဂဒါရမနောအဗျာတောဓမ္မောဥပိသတိဟေတုပစ္စယပမာနာရဏံပရိဒါ အပမနာရမဏံဗျာဒန္တမံဒိသပမနာရမဏောအဗျာတောဓမ္မောဝိသတိယတုပိစယသဗ္ဗတာတိနိသဗ္ဗတာဝိထာရောဟိနတိကာကုသလတိကာပရိစ္ဆဝါရာဟိတုမေဇိမံကုသလံဓမ္မံဒိသမေဇိမောကုလောဓမ္မောဝိသတိယတုပိစယပဏိတံကုသလနာမံဒိသအပဏိတောကုလောဓမ္မောဥပ္ပစ္စတိဟေတုပစ္စယသဗ္ဗတာဒွေသဗ္ဗတာဝိဒါရော ဟိနာကုသလဓမ္မံပိစာဟိသောအကုသလောဓမ္မောပိစတိဟေတုပိစယလဘာတာဧကံမေဇိမံဗျာဒနာမံပိစာမေဇိမောဗျာတောဓမ္မောပိစတိဟေတုပိစယပဏိတံဗျာဒနာမံပိစာပဏိတောဗျာတောဓမ္မောပိစတိဟေတုပိစယတိနိမေဇိမံဗျာတင်စာပဏိတံဗျာတင်စာဓမ္မံပိစာမေဇိမော အမြတ်တော်ဓမ္မောပိစတိအတုပိစယတံခိတံဟိတုယပင်္စသဗ္ဗတာဝိတာရောမိစ္ဆာတတိကကုသလတိကပရိစ္ဆာဝါရဟိတုဓမ္မတာနိဒံကုသလံဓမ္မပရိစ္ဆာဓမ္မတာနိရော ကုသလောဓမ္မောဥပိစတိအတုပိစယအာနိဒံကုသလံဓမ္မပရိစ္ဆာနိရောကုသလောဓမ္မောဥပိစတိအတုပိစယသဗ္ဗတာဒွေသဗ္ဗတာဝိတာရော မိဇာတာနိဒံကုသလဓမ္မမိဇာမိဇာတာအနိတော အကုသလောဓမ္မောဥပ္ပိသတိဟေတုပစ္စယအာနိဒံကုသလဓမ္မမိဇာအနိတောအကုသလောဓမ္မောဥပ္ပိသတိဟေတုပစ္စယသဗ္ဗတာတွေသဗ္ဗတာဝိဒါရောအာနိဒံဗျာဒနာမမိဇာအနိတောဗျာတောဓမ္မောဥပ္ပိသတိဟေတုပစ္စယသဗ္ဗတာဧကံမေဃာရဏတိကကုသလတိကပရိဇာဝါရဟေတု မေဃာရမဏကုသလဓမ္မံဒေသမေဃာရမဏကုသလဓမ္မောဥပိသတိဣတုပစ္စယဒီနိမေဃာဣတုကံကုသလံဓမ္မံဒေသမေဃာဣတုကောကုသလဓမ္မောဥပိသတိဣတုပစ္စယဒီနိမေဃာတိပတိကုသလံဓမ္မံဒိသမေဃာတိပတိကုသလောဓမ္မောဥပိသတိအတုပိစယပင်စာမေဃာရမဏကုသလင်္စာမေဃာတိပတိကုသလင်္စာဓမ္မံဒိသမေဃာရမဏ ကုသလောဓမ္မောဥပ္ပိသတိအတုပိစရာဒီနိမေဃဣတုကံကုသလံသာမေဃတိတေကုသလံသာဓမ္မံဒိသမေဃဣတုကောကုသလောဓမ္မောဥပ္ပိသတိအတုပိစရာဒီနိတံခိတံဟေတုယာတတရသဘေယလာဝိတိတတရသတံခိတံမေဃာရဏံဗျာဒန္တမံဒိသမေဃာရဏောဗျာဒောဓမ္မောဥပ္ပိသတိဟေတုပိစရာဒီနိ မေဃာတိပတိဗျာဒနာမံဒိသမေဃာတိပတိဗျာဒောဓမ္မောဥပ္ပစ္စတိအတုပစ္စယတိနိသဘာဒဝိဒါရောဥပ္ပန္နတိကကုသလတိကပညာဝါဒဟိတုဥပ္ပန္နောကုသလောဓမ္မောဥပ္ပန္နတာကုသလတာဓမ္မတာဟိတုပစ္စေနာပစ္စယောသဘာဒဧကံသဘာဒဝိဒါရော ဥပ္ပန္နောအကုသလောဓမ္မောဥပ္ပန္နသာကုသလသာရမသာဣတုပိစေနပိစယောသဗ္ဗဒဧကံသဗ္ဗဒဝိဒါရောဥပ္ပန္နောဗျာတောဓမ္မောဥပ္ပန္နသာဗျာရတဓမ္မသာဟေတုပိစေနပိစယောတံခိတံဟေတုယဧကံအာရမဏေတိနိပေယလာဥပါနေတိတိနိပေယလာအဝိတိဧကံသဗ္ဗဒဝိဒါရောအဒီတတိကကုသလတိကပညာဝါရဟေတု ပိစုံပန်တော်ကုသလဓမ္မောပိစုံပန်နာတာကုသလသာရမတာဣတုပိစေနာပိစယောသဗ္ဗထာဧကံပိစုံပန်တော်အာကုသလဓမ္မောပိစုံပန်နာတာအာကုသလသာဓမ္မတာဟိတုပိစေနာပိစယောသဗ္ဗထာဧကံသဗ္ဗထာဝိဒါရောပိစုံပန်တော်ဗျာတော်ဓမ္မောပိစုံပန်နာတာဗျာဥဒတာဓမ္မတာဟိတုပိစေနာပိစယောဟိတုယာဧကံသဗ္ဗတာဝိဒါရောတိဒါရမဏတိကာကုသလတိကာ ပရိဇာဝါရဟိတုအတိဓာရမဏံကုသလနာမံပိဋ္ဌာတိဓာရမဏော ကုသလဓမ္မောပိစတိဟိတုပိစယာနာဓာရမဏံကုသလနာမံပိဋ္ဌာနာဓာရမဏောကုသလဓမ္မောပိစတိဟိတုပိစယာပိစုဘာနာရမဏံကုသလနာမံပိဋ္ဌာပိစုဘာနာရမဏောကုသလဓမ္မောပိစတိဟိတုပိစယာသဗ္ဗတာတိနိသဗ္ဗတာဝိထာရော အတိဒါရမဏကုသလဓမ္မံဒိသအတိဒါရမဏအကုသလဓမ္မောဥပ္ပိစတိဟေတုပိစယအနာဂတာရမဏကုသလဓမ္မံဒိသအနာဂတာရမဏအကုသလဓမ္မောဥပ္ပိစတိဟေတုပိစယပိစုံဘာနာရမဏကုသလဓမ္မံဒိသပိစုံဘာနာရမဏအကုသလဓမ္မောဥပ္ပိစတိဟေတုပိစယသဗ္ဗဒါတိနိသဗ္ဗဒါဝိဒါရောဒိဒါရမဏမြောက်တန္တမံဒိသဒိဒါရမဏော အဗျာတော်ဓမ္မောဥပိသတိဧတုပစ္စယအနာဒာရဏံဗျာဒနာမံဒိသနာဒာရဏောဗျာတော်ဓမ္မောဥပိသတိဧတုပစ္စယပိစုဘာနာရမဏံဗျာဒနာမံဒိသပိစုဘာနာရမဏောဗျာတော်ဓမ္မောဥပိသတိဧတုပစ္စယသဗ္ဗဒာတိနိသဗ္ဗဒဝိဒါရောဣဇာတတိကကုသလတိကပရိစ္ဆာဝါရဟိတု ဣဇဒံကုသလံဓမ္မံပရိသဣဇဒောကုလောဓမ္မောဥပိသတိအတုပစ္စယဗိဓာကုသလံဓမ္မံပရိသဗိဓာကုသလောဓမ္မောဥပိသတိအတုပစ္စယသဗ္ဗဓာတွေသဗ္ဗဓာဝိဓာရောဣဇဒံအကုသလံဓမ္မံပရိသဣဇဒောအကုသလောဓမ္မောဥပိသတိဟေတုပစ္စယဗိဓာကုသလံဓမ္မံဒိသဗိဓာကုသလောဓမ္မောဝိသတိအတုပိစယသဗ္ဗတာဒွေသဗ္ဗတာဝိဓာရော ဣဇာတံပြောင်းဒါနာမံဒိဋ္ဌာဣဇာတောဘေဟာကတောဓမ္မောဥပိသတိဟေတုပစ္စယဗိဓာပြာတံဓမ္မံပစ္စာဗိဓာပြာတောဓမ္မောဥပ္ပစ္စတိဟေတုပစ္စယသဘာဒအတွေသဘာဒဝိဓာရောဣဇဒာရမဏတိကာကုသလတိကာပရိဇာဝါရဟေတု ဣဇတာရမဏံကုသလဓမ္မံဒိသဣဇတာရမဏောကုသလောဓမ္မောဥပ္ပဇတိဣတုပိစယသဗ္ဗတာတွေသဗ္ဗတာဝိဒါရောဣဇတာရမဏံကုသလဓမ္မံဒိသဣဇတာရမဏောကုသလောဓမ္မောဥပ္ပဇတိဣတုပိစယသဗ္ဗတာတွေသဗ္ဗတာဝိဒါရောဣဇတာရမဏံကဗျာဒနာမံဒိသဣဇတာရမဏောအမြာတော်ဓမ္မောဥပ္ပဇတိဣတုပိစယသဗ္ဗတာတွေသဗ္ဗတာဝိဒါရော တာနိရာသနာတိကကုသလတိကပရိဇာဝါရဧတုအာနိရာသနာပိကံကုသလံဓမ္မံပရိဇာနိရာသနာ အပတိကောကုသလဓမ္မောဥပိသတိဧတုပစ္စယသဗ္ဗတာဧကံအာနိရသနာ အပရိကံအာကုသလံဓမ္မံဒိသာနိရသနာအပရိကောအာကုသလောဓမ္မောဥပ္ပဇတိယတုပစ္စယသဗ္ဗတာဧကံအာနိရသနာသပရိကံဗျာဒနာဓမ္မံဒိသာနိရသနာသပရိကော အမြာတောဓမ္မောဥပိသတိအတုပစ္စယဧကံအာနိရသနာသပ္ပိကံဗျာဒန္တမံဒိဋ္ဌာသာနိရသနာသပ္ပိကောအဗျာတောဓမ္မောဥပိသတိအတုပစ္စယတွေအာနိဒသနာသပ္ပိကံဗျာဒန္တမံဒိဋ္ဌာအာနိဒသနာအပ္ပိကောအဗျာတောဓမ္မောဥပိသတိအတုပစ္စယတိနိအာနိဒသနာသပ္ပိကံဗျာဒန္တမံဒိဋ္ဌာသာနိဒသနာသပ္ပိကောဗျာတောသာ သာအာနိဒသနာ အပ္တိကောဗျာဒောဇာဓမ္မဝိဇန္တိဣတုပစ္စယသတ္တာရိအာနိဒသနာသပ္တိကံဗျာဒါနာမမဋိဇာနိဒသနာသပ္တိကောအဗျာဒောဇာအာနိဒသနာအပ္တိကောအဗျာဒောဇာဓမ္မဝိဇန္တိဣတုပစ္စယပင်စာအာနိဒသနာသပ္တိကံဗျာဒါနာမမဋိဇာသာနိဒသနာသပ္တိကောအဗျာဒောဇာအာနိဒသနာအပ္တိကော အပြာတော်စာဓမ္မဝိဇန္တိဟိတုပိစေယသအာနိရသနာသပ္ပိကံမြာတံဓမ္မံဒိဋ္ဌာသာနိရသနာသပ္ပိကောအပြာတော်စာအာနိရသနာသပ္ပိကောမြာတော်စာအာနိရသနာသပ္ပိကောမြာတော်စာဓမ္မဥပိဇန္တိဟိတုပိစေယသတ္တာအာနိရသနာအပ္ပိကံမြာတံဓမ္မံဒိဋ္ဌာနိရသနာအပ္ပိကောအမြာတော်ဓမ္မဥပိဇတိဟိတုပိစေယသတ္တာ အာနိဒသနာ အပရိကံဗျာတံသာနိဒသနာသဗ္ဗေကံဗျာတံသဓမ္မံဒိဋ္ဌာသာနိဒသနာသဗ္ဗေကောဗျာတောဓမ္မောဥပိသတိဟေတုပစ္စယသတ္တသံခိတံဟေတုယဧကဝိတာအဝိတေဧကဝိတာတံခိတံသာဇာတာဝါရံပိပိယလာပညာဝါရံပိဝိဒါရိတပံဓမ္မာနုလောမိတိကာတိကာပဋ္ဌာနံဒိဋ္ဌိတံ ဣဒာမေဘုံညာအာတွကံဝံဟောတုဣဒာမေဘုံညာနိဗ္ဗာန်နတပစ္စယောဟောတုပါဗျာ